အဲဒီကတာရကလေးတစ်ခုထုတ်ပြီးတော့နေခင်ကပြောခဲ့ပါပြီဆက်ဆက်လက်ပြီးတော့ခုနသမရာ၃ပါးကိုရှင်းပြဖို့လိုပါသေးတယ်အဲဒီတည်းမှာကရုဏာတော်တော်အရေးပါပါတယ်ကရုဏာအခြေခံပါတရားဖြစ်ကြောင်းပါရမီကောင်းတွေကိုဖြည့်ဆည်းနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကရုဏာက တန်တရားဆင်းရဲတံကိုအများတကာရဲ့စော်ကားမှုတံကိုခံနိုင်စွာရှိလိုပါလားအဲဒီလိုပါရမီတွေပြည့်လို့နောက်ဆုံးမတရားကိုရှာဖွေပြီးတော့အရတ္တပညာနဲ့ခေတာတွေအယုံနာလေးရဲ့အဖြစ်ပြနိစ္စဝိပါဒနာတချက်လေးဒီဥပဒနာညာနဲ့အစဉ်တိုင်းကြည့်ပြီးတော့နောက်ဆုံးအရတ္တမနဲ့ကိလေသာတွေမှန်တယ်အကုန်လုံးရှင်းလိုက်တာအရတ္တမညာတော်ယူကြတော်မူသွားတယ် ပရတမဉာဏ်တော်ကြီးရတာနဲ့ပဲသမ္မိတဉာဏ်တော်ကြီးရောခြားခြားဖျားမှာပြည့်စုံနေတဲ့ဉာဏ်တွေပေါ့။ကုန်လုံးပြည့်စုံသွားတာပဲ။အဲဒါဖလတ်တံဝရခေါ်ပါတယ်။အကျိုးရဲ့ပြည့်စုံခြင်းလို့ဆိုပါတယ်တော့။အကြောင်းပြည့်တော့အကျိုးအလိုလိုပြည့်သွားတာ။အဲဒီလိုအကြောင်းကျိုးပြည့်စုံပြီးတော့မြတ်စွာဘုရားဟာမိမိရရှိထားတဲ့အမှန်တရားတွေ တတ္တဝါတွေအားလုံးရစီဖို့ရံပေါ့လေသုံးတတ်တော်မူပါတယ်ဒီမင်္ဂလာမြတ်စွာဘုရားထာမောက်ပါတယ်ကွာသူမိတာရှင်သေးဘုရားနဲ့ဘုဒ္ဓဘောဓိယာမိမိကိုယ်တိုင်အမှန်တရားတွေသိကြည့်ရင်တတ္တဝါတွေကိုလည်းသိကြည့်မယ်သိအောင်နီးလန်းနေကြမယ်ဆိုတော့စိတ်ပဋိညာဉ်ဝန်ခံခြင်းနဲ့ဘဝဘုံမြတ်စွာဒါနအစိုက်ရပါရမီကိုဖြည့်ဆည်းပြီးတော့နောက်ဆုံး သိသိနိုင်လောက်တဲ့ဘုရားအရေးချင်းဘုရားရဲ့ဂုဏ်တော်တွေပေါ့ဒီအကုန်လုံးပြည့်စုံသွားတာပြည့်စုံသွားတော့အဲ့ဒါမှာဆရာလုံးဘုရားတဲ့ကတတ္တဝါတွေအကျိုးကိုဆောင်ရွက်ခဲ့တဲ့အလေးဟာရရှိထားတဲ့အပေါ်ဘုရားဖြစ်ပြီဆိုတော့ပိုးပြီးတော့ကိုတတ္တဝါတွေအကျိုးကိုဆောင်ရွက်တော်မူပါတယ်အဲ့ဒါတတ္တုပကာရတမ္မာရာခေါ်တယ်တတ္တဝါများအကျိုးများရေးအတွက်ဆောင်ရွက်တော်မူတယ်ဆိုတာပါပဲ ဘယ်ချိန်ကစပြီးတော့ဘယ်ထိဆောင်ရတဲ့ဆိုရင်ဆရာဖြစ်ပြီးနေ့တည်းကိုရက်ကိုဘက်ပါပေါ့ပြိနိဗ္ဗာန်စံတဲ့အထိတက်တော်80နောက်ဆုံးသူပတ္တပရပိုက်ချုပ်ကအထိပေါ့လေဆရာကိစ္စတွေဆောင်ရတော်မူပါတယ်ဆရာဒီလောက်အထိသတ္တဝါများအကျိုးကိုဆောင်ရတော်တယ်ဆိုတာ ဒီရက်မှာ24နာရီရှိတယ်။ဒီ24နာရီတည်းကသိစိတ်တော်မူတဲ့အချိန်ဟာ2နာရီ2နာရီတာသားလောက်ပဲရှိနာရီတဲ့အချိန်။ကျန်တဲ့အချိန်တွေဟာတတ္တဝါများရဲ့အကျိုးများကိုအတွက်အပြည့်ဆောင်ရွက်ပါတော့ပါ။ဒါသရဏခေါ်တဲ့ကရုဏာတဝိဇ္ဇာခေါ်တဲ့အသိပညာတဒီလိုမျိုးမရှိဘူးဆိုရင်တတ္တဝါများအကျိုးကိုဆောင်ရွက်ဖို့မလွယ်တဲ့ကိစ္စပါ။ နေရာဌာနမှာဝိသသနသဗ္ဗနာဆိုတဲ့ပုံမှာဒီဝိဇ္ဇာနဲ့ပြည့်စုံတဲ့အတွက်တတ္တဝါတွေအပေါ်ပဲလို့အကျိုးပြုတယ်သရဏခေါ်တဲ့အကျင့်ကရုဏာတစ်မျိုးနဲ့ပြည့်စုံတဲ့အတွက်တတ္တဝါတွေဟောဘယ်လိုအကျိုးပြုရဆိုတဲ့အချက်ကလေးနည်းနည်းထည့်သွင်းပြီးတော့ပြောပြရစီမြတ်စွာဘုရားဟာဝိသဝိသတံပါဏအတိညာနဲ့ပြည့်စုံတဲ့အတွက်တတ္တဝါများရဲ့ အထာနတ်ထပေါ်လေကျိုးရှိမရှိနားလည်တော်မူပါတယ်သိတော်မူပါတယ်ဟုတ်တယ်အတိညာမရှိရင်ဒီဟာအကျိုးရှိသလားဒီဟာအကျိုးရှိဘူးလားဆိုတော့ဘယ်နားလည်လိမ့်မလဲညာဟာသိရေးကြည့်ပါတယ်ညာနဲ့အကျိုးရှိမရှိနားလည်တော်မူပြီးတော့တတ္တဝါဒီဘုံမှာကျင်နာတနာတဲ့ကရုဏာနဲ့အကျိုးမရှိတဲ့ဟာတွေကိုရှောင်ရှားစေတယ်အကျိုးရှိတဲ့ဟာတွေကို အတုံးချစေတယ် ကရုဏာတမရှိဘူးဆိုရင်ဒီတိုင်းပြစ်ထားမှာပေါ့သိချင်ရဖြစ်ဒီလိုနေမှာပေါ့ဟောအကျိုးမရှိတဲ့ဟာတွေမပြုတ်ဘူးရာတော်မြတ်စွာဘုရားကရုဏာနဲ့ဟန်တာတော့ဘူးအကျိုးရှိတဲ့ဟာတွေကိုအသုံးချကြည့်တော့မယ်ဘယ်လောက်အကျိုးများတယ်လဲဒါဒီပညာနဲ့ကရုဏာဟာသိအရေးပါတယ်ဆိုတာနားလည်တဲ့လောက်နားလည်ပါပြီ။မြတ်စွာဘုရားဘုရားဖြစ်ပြီးတဲ့နောက်ဒီတတ္တဝါတွေထံ ဘာဖြစ်လို့ချင်းကပ်ရတာလဲဆိုတော့ဤရချက်ကလေးသိဖို့လိုပါတယ်ဤရချက်ကတော့အခြားမဟုတ်ပါဘူးဒီနေ့ကိုယ်တိုင်လမ်းမှန်သိပြီးတော့တတ္တဝါတွေလည်းပဲလမ်းမှန်ရောက်အောင်ပြင်ဖို့မယ်ဆိုတာပါဤရချက်ကဘုရားလုံးဝရပါလာတဲ့အတိုင်းသမီးရညာညီရတော်မူတော့လမ်းမှန်နဲ့လမ်းမှန်ကောင်းကောင်းမြတ်စွာဘုရားမှာရှင်းသွားတယ်ဒါတော့တတ္တဝါတွေချင်းကပ်ရတာဟာ လမ်းမှန်နေလမ်းမှားတွေကိုပယ်ရှားပေးဖို့လေလမ်းမှန်ပြဖို့ချင်းကပ်တယ်။ဘာနဲ့ချင်းကပ်ကြလဲ။အလွန်ကျင်နာမှုကရုဏာနဲ့ချင်းကပ်တယ်။ဒီပြင်ပါရေးချင်းမှမပါဘူး။တကူကြည့်ရင်လို့မပါဘူး။နာမည်ကြည့်ရင်လို့မပါဘူး။တတ္တဝါရဲ့အဲကိုတပည့်ကြီးဖြစ်စီရင်လို့တရားဒါဒီဘာမှမပါဘူး။မာကရုဏာတက်တဲ့နဲ့ချင်းကပ်တာ။ကရုဏာနဲ့တတ္တဝါတွေထံချင်းကပ်ပြီးတော့ တ္တဝါတွေနဲ့ရောရောနှောနှောနေသလားဒါငါရကပဲဒီလေးပါးနဲ့ထောက်ပံ့နေတဲ့သူပဲဒါကငါကိုညှိညိုတဲ့မင်းပဲတတိကြီးပဲစသည်ပေါ့လေဒီလိုရောနှောလည်းမနေဘူးရသော်ဗျာသူတို့နာနဲ့ချင်းကပ်ပြီးတော့ဘုရားကိစ္စပြီးပြီးတဲ့အခါစိတ်ငြိမ်တဲ့တော်ကြောင်းကိုပညာဉာဏ်နဲ့ခွာတော်မူတယ်စိတ်ငြိမ်တဲ့နေရာမှာနေတော်မူတယ်အဲဒီလိုစိတ်ငြိမ်တဲ့နေရာနေတယ်ဆိုတာလဲ နေရာမရှိတဲ့ပုဂ္ဂိုလ်မနေနိုင်ဘူးအဲစိတ်ညစ်တဲ့နေရာနေမှအကျိုးရှိမယ်ဆိုတာပေါ့ဒီအတိရှိလို့ပေါ့ဒီချက်လေးမှတ်သားစရာသိကောင်းပါလေဒါတော့ဘုရားဒီနိလန်းတွေကိုလိုက်လာတဲ့ပုဂ္ဂိုလ်များဒီလိုက်လာလို့ကျိုးကျေးဇူးရှိတယ်လို့ရရှိပြီးတော့ဒီများလိုက်လာရာမိမှညင်ကြလို့တဲ့ပုဂ္ဂိုလ်များညင်ကြနေတဲ့ပုဂ္ဂိုလ်များ ရာနီလာလေးထိုက်တာလည်းအတူတူကိုပါပဲပြီးတော့ဒီနီလာကိုသိကျင်ရင်နီလာယူဘက်ပုဂ္ဂိုလ်တွေကချင်းကတဲ့အခါကျင်နာသမနာဟုနဲ့ချင်းကတဲ့ဖို့ရောနော်နော်ကြီးဖြစ်ပြန်လို့ရှိရင်လည်းပဲမယုံမသေးဖြစ်တော်ကြအဖြစ်တွေများပြီးတော့တွားနေတယ်ရှင်တို့မြင်မြင်တို့အတိပညာနဲ့ခတ်ခေါ်ပါခတ်ကင်းကင်းလေးနေတတ်ဖို့ဆိုတာပေါ့လေဒီမှာနီးယူကြလေးရသွားပါတယ်စိတ်ကောင်းတဲ့စိတ်ကလေးပါဒီစိတ်ကလေး အဲ့ဒါအကြောင်းပြည့်စုံမှုအကျိုးပြည့်စုံမှုတတ္တဝါများရဲ့အဲအကျိုးစီးပွားကိုဆောင်ရွက်မှုဆိုတဲ့အဲ့ဒီအချက်ကလေးရလည်းပဲသိစဉ်းစားစရာနည်းစရာကောင်းပါတယ်လောကမှာတချို့ချို့ပုဂ္ဂိုလ်တွေအကြောင်းမပြည့်စုံပဲနဲ့တနည်းအားဖြင့်လည်းပဲမပြောပလောက်တဲ့အကြောင်းလေးနဲ့တိုးတက်ကြီးပွားနေပြီဆိုလို့ရှိရင်ဒီနည်းရဲ့ပတ်ဝန်းကျင်က ရှိနေကြတာသိကြတယ်ဒီပုဂ္ဂိုလ်အကြောင်းမရှိဘဲနဲ့အကြောင်းမတန်ဘဲနဲ့အဆောင်ကြီးဝနေသူပါနာမည်ကြီးနေသူပါဆိုတာဒီလိုအထင်လေးအမြင်လေးရှိပြီးတော့ဝဲပြီးတော့လည်းပြောကြဆိုကြတယ်ဒါတော့အကြောင်းကြီးပါလေအကျိုးကရတဲ့နေရာမရဘူးဆိုရင်သူ့ကိုယ်ကလေဝိရိယကညံ့ကံကညံ့ဉာဏ်ကထိုက်လို့ဒီလိုဖြစ်ရတာပဲဆိုပြီးတော့ ကဲ့ရဲ့များရမသက်သာတာဘူးလောကဒီတော့အကြောင်းကျိုးပြည့်စုံပါလေရဲ့အများရဲ့အကျိုးကိုမဆောင်ရဘူးဆိုရင်အများရဲ့လေးစားခြင်းမခံရဘူးတကူကောင်းဆံကိုယ်ကိစ္စကိုဆောင်ရသွားသူသွားသူပါလို့ဒီလိုလည်းပဲသမုတ်ခံရတယ်မြတ်စွာဘုရားမှာတော့အဲ့ဒီလိုဟာတွေဘာမှမဟုတ်ဘူးအကြောင်းလည်းပြည့်စုံတယ်အကျိုးလည်းပြည့်စုံတယ်တတ္တဝါများအကျိုးလည်းပဲတည်ဖို့တယ်ဘုရားတို့အမှန်တရားလေ့လာတဲ့နယ်တွေက ဘုန်းကြီးတို့တွေဟာသူများကိုအမှန်တရားသိစေခြင်းလည်းရှိရဲ့ဒီချက်သိပြီးတော့သတိထားရမှာပါအောင်မြင်တဲ့တရားဝတ်ဆရာအောင်မြင်တဲ့ကမ္မထမ်းဆရာဖြစ်ရတဲ့မိမိကြားလိုက်တဲ့နီးတိုင်အားထုတ်လို့သူတို့မှာကိုယ်နှုတ်အမူအရာလေးတွေယဉ်ကျေးပြီးတော့အေးချမ်းမှုလေးတွေရပါစေဆိုတဲ့ဒီသဘောထားမျိုး ထတတ်ဖို့ဒီရေချံမျိုးထတတ်ဖို့သိအရေးကြီးပါတယ်။ဉာဏ်နဲ့စပ်ပြီးတော့ဒီရဲ့အတွင်းလေးမှာဘုန်းကြီးမေးခံရပါတယ်။ယောဂီတွေထိရောက်အောင်တရားပြနိုင်ရေးအတွက်ဘာလုပ်ရမလဲတဲ့။ဘုန်းကြီးကတော့ကြီးညွတ်လက်ဖြစ်လိုက်ပါတယ်။ကိုယ်တိုင်ကျင့်ရအောင်ပြေအောင်အားထုတ်လို့ကိုယ်တိုင်ကျင့်ရအောင်အားထုတ်လို့ရှိရင်နောက်ပရိယတ်နဲ့တွဲဆက်ပြီးတော့ အများပေါ်မှာမေတ္တာကရုဏာကြီးမားစွာထားပြီးတော့တဏှာရှင်ချင်းလေးညှင်ကြနိုင်တာပဲတဏှာရှင်ညှင်ကြနိုင်လို့ရှိရင်ထိရောက်တာပဲအောင်မြင်တာပဲဒီအနေပတ်သက်ပြီးတော့ပြောကြရကြတော့အများကြီးရှိပါတယ်မြတ်စွာဘုရားဟာအဲလမ်းမှန်ညွှန်တဲ့မြတ်စွာဘုရားဟာဘလောက်ကြီးကျယ်မြင့်မြတ်တယ်ဆိုတဲ့အဖြစ်ကိုနည်းနည်းလေးသဘောပေါက်အောင်ဆိုပြီးတော့ဘုန်းကြီးကလမ်းကြောင်းလေးဖော်ပြရတာပါပြီးတော့မြတ်စွာဘုရား ပါရမီတွေနောက်ဆုံးပြည့်စုံပြီးတော့ပရိသေတွေနေတဲ့အခါမျိုးမှာပြီးတော့အရွယ်ရောက်လို့တောထွက်တဲ့အခါမျိုးမှာဘုရားဖြစ်တဲ့အခါမျိုးမှာအရတမညာနဲ့သမယိတညာတို့ရတဲ့အခါမျိုးမှာဓမ္မစကြာတရားဥရတဲ့အခါမျိုးမှာပြီးတော့အခြားဆန့်ကျင်ဘက်ယန္တွေကိုတရားသဖြင့်နှိမ်နှင်းတဲ့အခါမျိုးမှာ အဘိဓမ္မာတာဝတိလာမအဘိဓမ္မာတရားဟောပြီးတော့ပြန်ဆင်းတဲ့အခါမျိုးမှာနောက်ဆုံးပြိဋိဘံဆန်တဲ့အခါမျိုးမှာကမ္ဘာလောကကြီးတကယ်အံ့ဖွယ်တရားတွေပေါ့ဒီဖြစ်ခဲ့ပါတယ်ဒါဟာသမညာပုဂ္ဂိုလ်ရောက်ဖြစ်တာမဟုတ်ပါဘူးအမှန်ကြီးကျယ်မြင့်မြတ်လို့ဖြစ်တဲ့အနေပါဒါတွေလည်းပဲထောက်ထားစရာတွေပါပဲအဲ့ဒီလိုအကြောင်းနဲ့အကျိုးနဲ့ပြည့်စုံပြီးတော့တတ္တဝါများရဲ့အကျိုးကို တည်ဖို့လာတော်မူတဲ့မြတ်စွာဘုရားရဲ့လမ်းမှာညွှန်တဲ့မြတ်စွာဘုရားရဲ့ကြီးကျယ်ကြီးမြတ်ပုံတွေကိုဆင်ခြင်လိုက်လို့ရှိရင်သိအားရစရာကောင်းတာအဲ့ဒီလိုကြီးကျယ်ကြီးမြတ်တဲ့မြတ်စွာဘုရားရဲ့အဆုံးအမခံယူရမှာယဟန်ဖြစ်နေပဲဖြစ်ဖြစ်တာမဏေဖြစ်နေပဲဖြစ်ဖြစ်ဒီလရှင်ဖြစ်နေပဲဖြစ်ဖြစ်လူ့ကြောင့်ယောဂီဖြစ်နေပဲဖြစ်ဖြစ်ပါလိမ့်ကျင့်သုံးတာဒီလိုမြင့်မြတ်တဲ့ လမ်းကောက်ညွှန်ပြတဲ့ဘုရားသာသနာမှာ ပြည့်နေလို့မတော်ဘူးလုံလဝရိယရှိမှကြိုးစားမှတော်မယ်ဆိုတာပေါ့လေမြတ်စွာဘုရားရဲ့ကြည်ကျင်မြင့်မြတ်ပုံတွေကိုဆင်ញင်လိုက်လို့ရှိရင်သိအားတက်လာတာဝိရိယတွေပိုကောင်းလာတာဆင့်ဆင့်ဆင့်ဆင့်ဝိရိယတွေခါလည်းဖြစ်လာတာပဲအဲ့ဒါလိုနီးနေလည်းပဲဝိရိယကိုတိုးမြှင့်ပေးရမယ်ဒီချင်းချသွားတော့မှလည်းဒီတိုင်းလေးတွေ နောက်နေ့ဒီကျမှပဲဆက်ပြီးတော့ပြောဟောဒီတာပဲပြောကြအောင်